တဘူရဲလာပြည့်ကျော်73ရက်3ရက်7လခရစ်နှစ်2000နှစ်တင်းင်းလာနေပဲဒီနေ့ပဏိဒာဓမ္မစေမီကုန်းတောစကရိတ်တာပါယောဂီအားပေးတဲ့တရားပေါ့ဒီနေ့စတင်ပြီးတော့ဟောရမှာပေါ့ဒီရနေ့ကတော့ နိုင်ငံတကာရောက်လာတဲ့ယောဂီတွေနှုတ်ခွန်းစစ်အနေနဲ့ပေါ့လေပြောရတဲ့အခါတရားရဲ့လိုမဟုတ်သေးပါဘူးဒီကနေ့မှယောဂီအကျိုးပြုရဲ့တရားစတင်ပြီးတော့ဟောရပါပါဒီနေ့ညနေပိုင်း3နာရီကနေပြီးတော့4နာရီထိတနာရီတနာရီခွင့်ရဖန်ဟန်သမ ्या ဒီစာရင်းနဲ့လက်တွေ့နှစ်ခုပေါက်စပ်ပြီးတော့ရှင်းလင်းတင်ပြတော့ပါမယ်ဒီ60လုံးလုံးဘုန်းကြီးတင်ဆင်ထားတဲ့တရားကတော့မိသိမနိကေကောသံပိယသုတ်တံပေါ့လေအဲဒီတရားကိုဟောဖို့ပါပဲ။ ဒါပေမဲ့လို့ရှေ့ပိုင်းပါတော့ယောဂီအစ်ဟောင်းနေတော့ရောနေတာဖြစ်တော့အဲ့ဒီတုတ်တန်စပြီးတော့ဟောတယ်ဆိုရင်လောလောဆယ်လူငန်းစဉ်ကတော်တော်နဲ့မရောက်သေးတော့ယောဂီများရှေ့ကကစပြီးတော့အထုတ်ပုံလေးတွေပေါ့လေမတိမှဆိုရင်လည်းအတွက်ပထမပိုင်းမှာတော့ လက်တွေ့အထုတ်တဲ့နည်းလေးတွေပေါ့လေအတူကျုပ်ဒီနာလည်းပြီးဒီနာလည်းပြီးမှအဲ့ဒီကောတမီယသုတ်တံကိုဆက်ဖို့ပါပဲကောတမီယသုတ်တံအမှန်ကောင်းပါလေအချင်းချင်းတတဲလုံးပေါ့လေမမေ့နိုင်လောက်တဲ့အများရတတိယဆိုင်လောက်တဲ့အကြီးသေးတွေပေါ့လေဆရာသဘောကြီးပြထားပါတယ် ပြီးတော့ချင်းချင်းရှိခင်များလုံးမှုကိုပြုတတ်ဖြစ်တည်တတ်တဲ့တရားတွေပေါ့လေတူနဲ့တူလေးစားမြန်လုံးမှုဖြစ်တည်တတ်တဲ့တရားတွေပေါ့လေပါဠိလဲဆိုတော့ဗလီနဲ့ဆိုဘုရားကအသေးစိတ်မိတ်ကြထားပါတယ်အမှန်ကောင်းပါလားအဲ့တော့တူနဲ့တူဟာစိတ်နဲ့စိတ်ထားကအစ အယူဆကြီးကွဲပြားနေပြီမယ်လို့အဲ့ဒီတရား၆မျိုးပြည့်စုံသွားလို့ရှိရဲ့လူမျိုးသာကွဲတယ်တရားနဲ့ဆက်ဆက်ပြီးလိုက်တဲ့အခါကျတော့တသားရဲ့ဖြစ်ပုံလေးပေါ့လေအဲ့ဒါလေးအမှန်ကောင်းတဲ့တရားပါအဲ့ဒီသုတ္တဟောဤရထားပါတယ်အဲ့ဒီသုတ္တဟောတဲ့ဆိုလို့ရှိရင်အစာပိုင်းမှာတော့တတိပ္ပံကမရောက်သေးတော့ တိပဋ္ဌာအာထုတဲ့ပုဂ္ဂိုလ်တွေအထူးသဖြင့်ငကောအာမထုတ်မှုတဲ့ပုဂ္ဂိုလ်တွေသတိပဋ္ဌာန်နဲ့နည်းနည်းအစံဝေးသွားတော့မလုဒ္ဓမကိန်းတဲ့ပေါ့လေရှိမှဆိုလို့ရှိပိုင်းစကရှိပိုင်းစပါတော့ရှိကအထုတဲ့နည်းဒါတော့ဆရာနဲ့တွေ့ဆုံရတာဘာဖြစ်လို့တွေ့ဆုံရတယ်လဲဆိုတာပေါ့လေအဲ့ဒါလေးအစပါပေါ့လေ တိတိုက်တာလည်းမဟုတ်လို့သံဃုတ္တရနိကာယပစ္စကနိပါဒပရိက္ခိတသုတ်တံလေးတို့တော်ပါပဲဒီသုတ်တံလေးအမှန်ကောင်းပါတယ်အဲဒီသုတ်တံလေးဒီနေ့စပြီးတော့ဟောပါမယ်နုပ္ပိတသုတ်တံနုပ္ပိတဆိုတဲ့အဓိပ္ပာယ်ကတော့ကြီးမြောက်အားမြင့်တင်အားကာဝယ်ဆောက်ရှောက်အားလို့ဒီလိုအဓိပ္ပာယ်ရပါတယ် သူတလုံးလေးကတော့အတိပ္ပယ်တော့မရှိဘူးပေါ့လေစစ်စပ်ပတ်သက်ရာအနဲ့နဲ့အနဲ့တိပ္ပယ်နဲ့ပေါင်းစပ်ရလို့ရှိရဲ့အတိပ္ပယ်ကြီးပေါ်ထွက်လာပါပါပဲသဘောကတော့အခုနိုင်ငံတကာကလာရောက်ပြီးတော့အထုတ်ကြတဲ့ယောဂီပုဂ္ဂိုလ်များဟာသမာဓိဋ္ဌိမှန်ကန်တဲ့အမြင်ပေါ့လေအမြင်အမြင်မှန်ပေါ့ တကယ်တဘာဝအစ်စ်ဒီပေါ်မှာအမြင်မှန်ရဖို့ရာအတွက်လာရောက်ကြတာပါပဲအမြင်မှန်ဆိုတာကတော့အများကြီးရှိပါတယ်ကောင်းတာပြင်ကောင်းကျိုးရတဲ့ဆိုးတာပြင်ဆိုးရတဲ့အကောင်းဆုံးနှမျိုးကလူတွေကောင်းအောင်ဆိုအောင်ဖန်တီးပေးနေတယ်လို့ဒီလိုသိရှိပြီးတော့လက်ခံရင်ကြည့်ရတာ ယုံကြည်လက်ခံတဲ့သဘောပါအဲ့ဒါလည်းသမာဓိတိတစ်မျိုးပါပဲမှန်ကန်တဲ့အမြင်ပေါ့လေအမြင်မှကံနဲ့စက်နေတဲ့အမြင်မှဘို့လို့သူ့ကိုကမ္မစကတသမာဓိတိလို့ခေါ်ပါတယ်ကုသကအကုသကလည်းအကျိုးပေးတာတရားသဖြင့်ကောင်းရင်သာဆိုရင်ခန္ဓာတတ်တယ်ဆိုတဲ့ ခံယူချက်အခြေခံပါပြီးတော့သိမြင်တဲ့သဘောအဲကမ္မစုတ္တသမာဓိရှိခေါ်ပါတယ်အခြေခံဒီဒီလေးရှိထားတော့အမှားတွေကိုပေါ့လေကြိုးပြီးတော့သိထားတော့အမှားတွေကဒုက္ခပေးတတ်တယ်ဆိုတဲ့သူရဲ့အจิตတွေလည်းနားလည်ထားတော့ကြိုးတည်ပြီးတော့ရှောင်နိုင်တယ် မတည့်တဲ့စာမတည့်တဲ့စာဖတ်သိပြီးတော့စားရင်ဘေးဒုက္ခတွေရောက်တတ်တယ်ဆိုတဲ့ခံယူချက်နဲ့ရှောင်လိုက်လို့ရှိရင်ဘေးဒုက္ခမဖြစ်ဘူးပေါ့အန္တရာယ်မဖြစ်ဘူးပေါ့တည့်တဲ့စာကိုတည့်မှသိပြီးတော့အတိုင်းအတာနဲ့အချိန်မှမှစားရင်စာပြေအင်းပြေတင်ချမ်းမာရေးစသည်ပေါ့ဒီအကျိုးတွေရတာပေါ့ဒီသဘောမျိုးပါပဲမကောင်းတဲ့ကုလစိတ်ဓာတ်အပြုမှုတွေကမကောင်းကျိုးရတတ်တဲ့ ကောင်းတဲ့ကုလစေတာပြုမှုတွေကကောင်းကျိုးရတဲ့တည်းဆိုတဲ့ဒီဒီလေးကျိုးရင်းရှိထားတော့မတည့်တဲ့မတော်တဲ့အပြုမှုတွေရှောင်တော့ကိုယ်ပါပေးရအန္တရာယ်နဲ့မကြုံနိုင်ဘူးပေါ့တင့်တော်တဲ့ကုလစေတာအပြုမှုဆန့်ရှင်းတဲ့ကုလစေတာအပြုမှုတွေပြုရည်ကျွနိုင်လို့အကျိုးကျေးဇူးရတယ်ဆိုတော့ဒီနားလည်းထားတော့ကောင်းတာတွေပြုပြီဆိုလို့ရှိရင် ကောင်းကျိုးတွေရနိုင်တာပေါ့အဲ့ဒါဟာကာမစိတ်တသမာဓိတိရှိထားတဲ့အတွက်ရှိသူဟာအကျိုးမြတ်တွေထွက်သွားကုန်ပါပဲအဲ့ဒီကာမစိတ်တသမာဓိတိအခြေခံရှိထားသူဟာဒီအခြေခံကနေပြီးတော့ပေါ့လေဒီကြံခင်းရနေပြီးတော့လမ်းကွဲတွေပေါ့လေခွဲလို့ရပါတယ်အဲ့ဒါဒီကတော့ ဉာဏသမာဓိဋ္ဌိဝိပဿနာသမာဓိဋ္ဌိမေကသမာဓိဋ္ဌိခလသမာဓိဋ္ဌိနဲ့စိတ်ကြွခန္ဓာသမာဓိဋ္ဌိဆိုတာပေါ့လေအဲဒီလိုင်းနေခွတ်ထွက်သွားတယ်တော့မှာဉာဏသမာဓိဋ္ဌိဆိုတာကလောကိတာအထုတဲ့ပုဂ္ဂိုလ်တွေဟာအတင့်အတင့်ပေါ့လေခုန စံတရားနဲ့ရှင်းတဲ့ဆိုင်ကနဲ့ရှင်းတဲ့အသိဉာဏ်လေးတွေပါသွားပါတယ်။အဲဒီအသိဉာဏ်လေးတွေကဉာဏ်သမာဓိရှိလို့ခေါ်ပါတယ်။နောက်တစ်ခုကတော့ဝိပဿနာသမာဓိရှိဝိပဿနာသမာဓိရှိဆိုတာကကြောက်ကျိုးစေယုံနာတရားတွေပေါ်မှာသူတို့ဖြစ်စေလိုက်ပြီးတော့ရှုလို့အကြောင်းကျိုး ရှင်းလင်းကြသားစွာကြည့်မြင်ပြီးတော့ယုံမတန်တရားတွေခင်းတဲ့နေရာခင်းသွားပြီဆိုရင်အဲဒီကြောင့်ကျတဲ့တရားတွေရဲ့ဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားကုန်ပေါ်လဲကြောက်နေတဲ့ဆင်းရဲကုန်အတ္တအလိုတိုင်းဘုံနဲ့သူသဘောတိုင်းသူဖြစ်ပုံဆိုတဲ့မမြဲခြင်းရဲ့သဘောပဲခေါ်တဲ့ချင်းရဆုံနေပေါ့လေထူးထူးခြားခြားသိနေတဲ့သဘောကိုဝိပဿနာလို့ခေါ်ပါတယ် အဲ့ဒီတိုင်ပြည့်ပြီဆိုလို့ရှိရင်ဒီအတိဟာမှန်ကန်တဲ့အတိမှန်ကန်တဲ့အမြင်မဟုတ်လို့သမာဓိတိလို့ခေါ်ပါတယ်။သရဥပသနာနဲ့သမာဓိတိပေါင်းစပ်လိုက်တဲ့အခါကျတော့ဝိပဿနာသမာဓိတိအတူအမြင်တစ်မျိုးပါ။ဝိပဿနာသမာဓိတိပြည့်စုံရင့်ကျက်သွားလို့ရှိရင်တနည်းအားဖြင့်လည်းပဲအခုလိုသတိထားရင်းနဲ့ရှုလို့ ယုံနာပိုင်ခြားတိမှုကကအစဉ်စဉ်စဉ်စဉ်ညာလေးတွေဖွင့်ပြီးတော့ရင်းချက်ပြည့်စုံသွားလို့ရှိရင်ဖြစ်ပြမဲ့ကအငိမ့်တကိုအရိယာပညာနဲ့မျက်မှောက်ကြည့်ကြည့်လိုက်ကြတာပါပဲအရိယာမဲ့အရိယာပူနဲ့မျက်မှောက်ကြည့်ကြည့်လိုက်ကြတာပါပဲအဲ့ဒီတော့ဟာအရိယာမဲ့ချက်မှာပါတဲ့ပညာမှမြင်တာဟာအာမေကသမာဓိရှိလို့ပြောပါတယ် အရိယာမဲ့နဲ့ရှင်နဲ့ရှင်တွဲပြီးတော့ဖြစ်တဲ့အမြင်မှာမက္ကသမာဓိကိုခေါ်ပါတယ်။မဖြစ်လို့ရှိရင်လည်းဖို့လည်းဖြစ်တော့တာပါပဲ။အဲဒီဖို့မှာပါဝင်တဲ့အမှန်မြင်တဲ့သဘောကိုဖလသမာဓိကြီးလို့ခေါ်ပါတယ်။ယကသမာဓိတိဖလသမာဓိတိဖြစ်ပြီးဆိုလို့ရှိရင်ဒီလိုခြားခြားဖြစ်သွားတဲ့အခြေအနေတရားအခြေအနေလေးပေါ်မှာပြန်လီပြီးတော့ဟောဒီ ဆင်ရင်သုံးသတ်တဲ့အမြင်ပါလဲဖြစ်တော့တာပါပဲအဲဒါကတော့ပစ္စခန္ဓာသမာဓိကြီးလို့ခေါ်ပါတယ်ငါးမျိုးတွေကနောက်ဆုံးသုံးမျိုးကတော့အထုတ်ရတဲ့ဟာမဟုတ်ပါဘူးပြည့်စုံတဲ့ဟာတွေပြည့်စုံသွားလို့ရှိရင်အလိုလိုအကျိုးအနေနဲ့ပေါ်လာတဲ့သဘောပါပဲဒီတော့ရှေ့ပိုင်းအဲရှေ့ပိုင်းသုံးမျိုးကိုတော့ပြောပါပါပဲ ခြေပိုင်းသုံးမျိုးကကမ္မစကတသမာဓိဋ္ဌိဉာဏသမာဓိဋ္ဌိနဲ့ဝိပဿနာသမာဓိဋ္ဌိဒီသုံးမျိုးကိုပဲရှင်းလင်းပြရမှာပါပဲခြေပိုင်းသမာဓိဋ္ဌိသုံးမျိုးတွေကပထမဆုံးကမ္မစကတသမာဓိဋ္ဌိကိုတော့ဗုဒ္ဓဝါဒအယူရှိတဲ့ပုဂ္ဂိုလ်ဗုဒ္ဓဝါဒီပုဂ္ဂိုလ်နဲ့ဗြဟ္မဏဝါဒီပုဂ္ဂိုလ်တွေမှာရှိပါတယ် ကျန်တဲ့ခရစ်ယာန်နဲ့မွတ်စလင်ဘာမရှိပါဘူး။ဇနဝါဒီဘာတော်မှသူကနှမျိုးလက်ခံထားပါလေ။ကောင်းတာပြီးကောင်းကျိုးရတတ်တယ်ဆိုးတာပြီးဆိုးရတတ်တယ်ဆိုတဲ့ကမ္မဝါဒလည်းလက်ခံပါလေသူကတော့အခြားတစ်ဖက်ကလည်းပဲမဟာဗြဟ္မာကြီးကကမ္ဘာလောကကြီးကိုဖြန့်စင်းထားတယ်ဆိုတာပါ။ ကဘာကြီးပေါ်မှာရှိနေတဲ့သက်ရှိတက်မဲ့အရာဝတ္ထုတွေကသူသူပါရှင်းတာတာပဲသူ့လက်ရတွေကြီးပဲလို့ပြောတယ်။ဘာကဘာကြီးပေါ်မှာလည်းပဲတစ်ဖက်ကလည်းယုံကြည်ထားပါတယ်။ဘုဒ္ဓဝါဒသံသရှိတဲ့ပုဂ္ဂိုလ်များကတော့သမသစ္စာသမာဓိရှိပဲဒါပဲအကုထားပါတယ်။ပြီးတော့ဘုရားဝါဒဖြစ်ဖြစ်ပုဂ္ဂိုလ်ဆိုလို့ရှိရင်ကမ္မစကတသမာဓိရှိရှိဆိုတာသိသိရပါတယ်။ ဟိန္ဒူကတော့နှမျိုးပေါ့လေကံကံကံကြီးကျိုးလည်းပဲလက်ခံတယ်ပြီးတော့ဇမရဝါဒလည်းဖန်ဆင်းရှင်လည်းလက်ခံတယ်ဆိုတော့သူကခွတ်ဥတဲ့ဝါဒပါပဲအဲဒီကမ္မတက္ကတာသမာဓိဟာသမဓိကျင့်ခြင်းကနေပြီးတော့ကမ္မလမ်းတွေဇာနာလမ်းတွေနဲ့ပညာလမ်းတွေပေါ့လေ လမ်းတွေ၃ခုဖွက်ထွက်လာပါတယ်ကမ္မလမ်းတွေဆိုတာကတော့ကမ္မတက္ကတာသမာဓိတိအခြေပြုပြီးတော့ရိုးရိုးကုသိုလ်လေးတွေပေါ့ဒါရကုသိုလ်လေးတွေသီလကုသိုလ်လေးတွေပြီးတော့သူဘာကိုလှုပ်အားပေးတဲ့ကုသိုလ်လေးတွေပေါ့လေအဲကုသိုလ်လေးတွေဖြစ်ကြပါတယ်သူတစ်ပြင်တော့သီလကုသိုလ်ပေါ့အဲဒီလကုသိုလ်တွေဖြစ်သွားပြီဆိုလို့ရှိရင်တော့ လူဘဝနဲ့နတ်ဘဝတက်လောက်ပဲသူကအကျိုးပေးပါတယ်အဲဒီကံလန်းလိုလိုက်တဲ့ပုဂ္ဂိုလ်ရောလည်းဒါလောက်ပဲသူကတော့သာနာလန်းလိုလိုက်တဲ့ပုဂ္ဂိုလ်များကတော့သံတရားတွေအားထုတ်လို့ရှိရဲ့ဓမ္မကြည်ပါဖို့ဒီကဘာနဲ့ရှိပြီးတော့တက်တန်းရှိရှိနေရတာပေါ့ဘုရားဝါဒီတရားလည်းပဲသံအားထုတ်တဲ့ပုဂ္ဂိုလ်တွေရှိပါတယ် ဇမနဝါဒီတွေကလည်းပဲကံအထုတဲ့ပုဂ္ဂိုလ်တွေရှိပါတယ်ဆိုတာ။အဲဒါပါပဲ။ကျန်တဲ့အယူဝါဒတွေမှာတော့အခြေခံကြကြအနည်းနည်းကြကြပါလိမ့်။ကံတရားတွေအထုတယ်ဆိုတာတော့ဘုန်းကြီးတို့မသိရပါဘူး။သူတို့နည်းသူတို့ဟာလည်းရှိကောင်းရှိပါပါပဲ။ဘုန်းကြီးကနားလည်တာကတော့ဘုဒ္ဓဝါဒနဲ့ဇမနဝါဒဘာသာသာလဆွေရှိရတဲ့ဇန်တရားတွေအထုလို့ သံတရားတွေရရှိပြီးတော့မြမပြေမှာဖြစ်ရတယ်ဆိုတာကျမ်းဂန်အရာလည်းသိရပါတယ်ဒီမှာပညာလမ်းတွေဆိုတာလည်းရှိပါတယ်ပညာဆိုတာတကယ်အဖန်တရားတွေကိုခွဲခြားစိတ်ဖြာပြီးတော့သိမြင်တဲ့အတိညာကိုပညာလို့ခေါ်ပါတယ်အခုလူတွေမှာတတ်တဲ့တတ်တဲ့အတတ်ပညာတွေ သင်လို့အသိဉာဏ်ဉာဏ်ရှိတာလည်းပညာလို့ခေါ်ပါတယ်သို့တော့ဒီနေရာဌာနမှာပညာဆိုတာကတော့အဲ့ဒီပညာမျိုးကိုပြောတာမဟုတ်ပါဘူးကြောက်ကြိုးတဲ့ယုံနာတရားတွေပိုင်းခြားပြီးတော့ကြည့်မြင်ပြီးတော့သူတို့ရဲ့မျက်စိရဲ့သဘောပဲစသည်ပေါ့လေဝဒနာပညာ ဒီကမှတစ်ဆင့်ဆက်ပြီးတော့မပညာဖူပညာသိသက္ကနာပညာပေါ့လေအမှန်တရားပေါ်မှာဖြစ်ပေါ်လာတဲ့အသိဉာဏ်ကိုအသိပညာကိုပညာလို့ခေါ်ပါတယ်အဲ့ဒီပညာလမ်းတွေတမျိုးပါပညာလမ်းတွေလိုက်ပါမှဟောခြင်းရဲ့ကလုံရောက်တယ်ဆိုတာပေါ့လေကျမ်းကအဆိုမိတ်ရှိပါတယ် အခုနိုင်ငံတကာကလာပြီးတော့အထုတ်ကြတဲ့ယောဂီပုဂ္ဂိုလ်များဟာကောင်းလာပြီးကောင်းကျိုးရတဲ့ဆိုးလာပြီးဆိုးရတဲ့အကောင်းဆုံးနှမျိုးတို့ကတတ္တဝါတွေကိုကောင်းအောင်ဆိုအောင်ဖန်တီးပေးနေတယ်ဆိုတဲ့ခံယူချက်ပါရှိတဲ့အသိဉာဏ်ပေါ့လေအဲ့ဒီအသိဉာဏ်နဲ့လာရောက်ပြီးတော့အထုကြတယ်လို့ဆိုရပါပါပဲ။စာပြောပြောလို့ရှိရင်ကမ္မစကတသမာဓိအခြေခံပြီးတော့ လာကြတယ်လို့ဒီလိုဆိုရမှာပါပဲ။အခြေခံပြီးတော့ဘာအတွက်လာတယ်လို့ဆိုတော့လောကီဉာဏ်သမာဓိတိဖြစ်ဖို့လာတာမဟုတ်ပါဘူး။ဘာဖြစ်ဖို့လာတာဥပဒနာသမာဓိတိဖြစ်ဖို့လာတာပဲ။ရောက်ရောက်ချင်းအထုအထုချင်းတော့ဥပဒနာသမာဓိတိကတော့မဖြစ်သေးပါဘူး။စိတ်သင်ကျယ်ဖို့တော့မှအတော်ကြိုးစားရှိမှရသေးတယ်။ နည်းနည်းအသာဝေးပါသေးတယ်တော်တော်တန်ခါယူသီးတဲ့စိတ်ဆက်ဆက်ရှိမှတ်တဲ့ယောဂီပုဂ္ဂိုလ်တွေဆိုလို့ရှိရင်တပတ်အတွင်းတော့မှဥပဒနာသမာဓိတိဖြစ်နိုင်ပါတယ်တကယ်အလုပ်လုပ်တဲ့ပုဂ္ဂိုလ်တွေမှာမဝေးပါဘူးသမာဓိတိဒါတော့ညာလုံးတဲ့ပုဂ္ဂိုလ်ညာထက်တဲ့ပုဂ္ဂိုလ်ညာဘာပုဂ္ဂိုလ်ရောရိတ်တာရောက်သပါတော့ ဝဆနာသမာဓိတိမဖြစ်သေးဘူးဆိုတာပေါ့လေသို့တော့အရိဝဆနာသမာဓိတိမျိုးဒီဌာနမှာလာပြီးတော့ခြားတာပဲမျိုးစပြိုးတာပဲဟုတ်ဒီဝဆနာသမာဓိတိမျိုးစတင်ပြိုးတာတဲ့ကွာ။ We have to take that uh, You all have come here with the basic concept of karma and karma result. That is karma Samadhi. Believing in the karma and karma result, that good begets good, bad begets bad. And all these karma actions, good and bad, are your property, your inheritance. ဒီဌာနမှာယောဂီတို့အတီးတီးစတင်ပြုတ်ထားတဲ့ဝိပဿနာသမာဓိကြီးအချက်၅ချက်နဲ့ရှိကာကွယ်တောက်လျှောက်ရှိမြောက်နိုင်ပါမှမြင့်တင်ပေးနိုင်ပါမှစိတ်ရဲ့ကိလေသာမှလွတ်ရောက်ခြင်းအကျိုးအမြတ်အတိပညာရဲ့ကိလေသာမှလွတ်ရောက်ခြင်းအကျိုးအမြတ်တွေထွက်နိုင်တယ်ဆိုတာပေါ့လေ။ သက်ဆောင်ရမိကြားထားပါတယ်။သက်ဆောင်ရစာပြုပြီးတော့ဟောထားပုံကတော့ပိုက်ကြီးနေဒိဋ္ဌဝေအံဂေဟိအနုဂဟိတာသမာဓိတိစေတောမုတ်တိယာစေတောမုတ်တိဖလာကြဟောတိစေတောမုတ်တိဖလာနိသံသာကြပညာဝုတ်တိဖလာသာ ဖလာကြဟောတိပညာဝုတိဖလာနိဆန်စာကြတာဘောကတော့ဘိက္ခုတို့ငါးမျိုးသောအစိတ်ပိုင်းအချက်တို့အချက်တို့ဖြင့်ကာဝယ်စောက်ရှောက်ရှင်းမြောက်နိုင်လို့ရှိရင်ပြုလုပ်နိုင်လို့ရှိရင်ဆောင်ရွက်နိုင်လို့ရှိရင်အနိကကျေးဇူးပြုနိုင်လို့ရှိရင်ဝိပဿနာသမာဓိတိဟာ စိတ်ရဲ့ကိလေသာမှလွတ်မြောက်ခြင်းအကျိုးအမြတ်ပညာရဲ့ကိလေသာမှလွတ်မြောက်ခြင်းအကျိုးအမြတ်ရရှိနိုင်ပါတယ်ဆိုလိုတဲ့သဘောကတော့ခန္ဓာအချက်15ချက်15ချက်5ချက်နဲ့ပြည့်စုံတဲ့ဝိပဿနာသမာဓိတိဟာမေဖို့အကျိုးအမြတ်တွေထွက်လာနိုင်တယ်ဒါဆိုလိုတာပါပဲ။ အဲဒီဘက်ကိုအကျိုးမြတ်တွေထွက်လာလို့ရှိရင်စိတ်ပါဆရာဆရာကိလေသာတွေကဖမ်းချုပ်ထားတာဖြစ်တော့မလွတ်လပ်နိုင်ဘူးမဉ္ဇဉ်ပုံညာနေဖြစ်သွားပြီဆိုလို့ရှိရင်စိတ်ပါလည်းပဲကိလေသာအချုပ်ချယ်တွေကလွတ်တဲ့အသိပညာပါလည်းပဲကိလေသာအချုပ်ချယ်တွေကလွတ်သွားနိုင်တယ်ပါအချုပ်ချယ်တွေလွတ်ရောက်ပြီးတော့ ချမ်းချမ်းသာသာဝင်နောက်ချက်တွေကကျင်းသွားနိုင်တယ်လို့ဒီလိုဆိုပါတယ်။အဲဒီ၅မျိုးသောအချက်နဲ့ချက်တွေဆိုတာကတော့သီလနဲ့ကာဝယ်စောင့်ရှောက်မြင့်တင်ပေးရမယ်။အဲဒါကိုသီလနုပ္ပဟိတလို့ခေါ်ပါတယ်။ပြီးတော့တင့်တော်တဲ့တရားကြားလာခြင်းအပြင် လည်းပဲကာဝယ်တောက်လျှောက်ရှိမြောက်ပေးရမယ်တဲ့အဲဒါတော့သုတ္တနုပတိနုပတိတလို့ခေါ်ပါတယ်ဆရာနဲ့တွေ့ဆုံပြီးတော့မရှင်းလင်းတဲ့အချက်တွေဆွေးနွေးဆွေးနွေးခြင်းဖြင့်လည်းပဲကာဝယ်တောက်လျှောက်မြင့်တင်ပေးရမယ်အဲဒါသာကိစ္စနုပတိတလို့ခေါ်ပါတယ်ဒါတော့ နိဝရဏအစရှိတဲ့အနောက်ချက်တွေမွေရအောင်အမြဲမပြတ်အကြောင်းရဆိုင်ပြီးတော့ဆွေးနွေးစွာရှုမှတ်လို့စိတ်သိရှိမှုတမာတိပေါ်လေရရှိအောင်လည်းပဲကြိုးစားရမယ်ရှင်းရောက်ရမယ်အဲ့ဒါကိုတော့သမထာနုဋ္ဌိတလို့ခေါ်ပါတယ်သမထာနုဋ္ဌိတလို့ခေါ်ပါတယ်နောက်ဆုံးကတော့တရားအထုတ်တယ်ဆိုလို့ရှိရင် ဝိပဿနာဉာဏ်တွေကအခြေခံစပြီးတော့ဖြစ်တော့တာပါပဲတချို့ဝိပဿနာတွေကြတော့မဲ့ရောင်ဖူရောင်ပေါ့လေအမှန်ခံစားလို့ကောင်းပါလေမပြည့်နိုင်တဲ့သမေကောင်းအပျော်မျိုးကိုချမ်းသာလေးကိုရရှိတတ်ပါတယ်အဲဒီလိုရရှိပြီဆိုလို့ရှိရင်တော့တရားဓုပဲလို့ထင်မှတ်ပြီးတော့စိတ်အပထုပဲနဲ့နေလို့ရှိရင်လမ်းဆုံးပတ်နဲ့မရောက်ဘူးဒါတော့ လောကုမနဲ့မရောက်ခင်မပြောပါတော့တဲ့တရားကောင်းလေးပေါ်မှာပဲသဘောကျပြီးတော့နေလို့ရှိရဲ့ခုနအကျိုးမြတ်ဒီပြည့်စုံဆုံးမရဘူးပြည့်စုံရဖို့ဆိုတာကဘလဝဝိပဿနာနဲ့ပါအားကောင်းတဲ့ဝိပဿနာနဲ့အထက်ပိုင်းကဝိပဿနာဉာဏ်နဲ့ပေါ့ကာဝယ်ဆောက်ရှောက်ရှင်းမြောက်မြင့်တင်ပြရမယ်အဲ့ဒါကိုတော့ဝိပဿနာ လုဂဟိတလို့ခေါ်ပါတယ်။တေသီလလုဂဟိတ၊နေသုတလုဂဟိတ၊သုံးသကိစ္စလုဂဟိတ၊လေးသမတာလုဂဟိတနဲ့ငါဥပဒနာလုဂဟိတရှိမြောက်ကာကွယ်အဲကာကွယ်ဆောက်ရှောက်ရှိမြောက်မှုငါးမျိုးပေါ့လေအဲဒီအဲဒီအချက်အလက်ကြီးနဲ့ဒီလိုမျိုးဆောက်ရှားမိကြထားပါတယ်။ တရားထုတ်လို့တရားတွေပေါက်ရောက်တယ်ဆိုတာစိတ်နဲ့အသိပညာတို့ရဲ့ကိလေသာအချုပ်ချယ်တွေကလုံမြောက်ရေးပဲဒါပတ်လိုက်ထားပြီးတော့ကြိုးစားရတာပဲဒီတော့အဲ့ဒီလိုအရိယာမညာဘုံညာနေဖြစ်ဖို့ဆိုတာကဥပဒနာသမာဓိတိပြည့်စုံပါမှာ ကိုယ်ကမရပုံညာနေဖြေရှိပါတယ်ဝိသရသမာဓိတိအာမထုတ်ခဲနဲ့ဆိုအချင်းမဖြစ်ပါဘူးအတုပ္ပမလို့မပြည့်စုံလို့ရှိရင်လည်းပဲမိညာပုံညာမဖြစ်နိုင်ပါဘူးဒါတော့အခုလာရောက်ပြီးတော့အာထုကြတဲ့ပုဂ္ဂိုလ်တွေဥပဒနာသမာဓိတိမြို့ချထားတော့ဘာမှမလုပ်ခဲနဲ့တော့ဥပဒနာညာလည်းရှိဦးမရှိပါဘူးဒီဥပဒနာညာနဲ့အခြေခံဆက်ပြီးအစဉ်စဉ်စဉ်ဖြစ်သွားဖို့ရာ ခုနအချက်50ရှိပါတယ်ဒီလားနဲ့ကာကွယ်ဆောက်ရှောက်မြင့်တင်ပြရမယ်တင့်တော်တဲ့တရားကြားလာခြင်းဖြင့်ကာဝေဆောက်ရှောက်မြင့်တင်ပြရမယ်ဆရာနဲ့ဆွေးနွေးခြင်းဖြင့်ကာဝေဆောက်ရှောက်မြင့်တင်ပြရမယ်ရှင်ဆက်မပြအားစိတ်ဆွေးမြဲစွာရှိမှပြီးတော့စိတ်ကိုစီစီးမိတယ်လည်းပဲကာဝေဆောက်ရှောက်ရှိရပေးရမယ် မလဘဝိပဿနာဉာဏ်အစဉ်စဉ်နဲ့လည်းပဲကာကွယ်ဆောက်ရှောက်ရှိရောက်ပြရမယ်။အဲ့ဒီ၅မျိုးနဲ့ကာကွယ်ဆောက်ရှောက်ရှိရောက်ပေးနိုင်ပါမှဝိပဿနာဉာဏ်ကလည်းပဲဖြည့်ယုံပြည့်စုံယုံရည်ကျယ်ယုံရှိပါတယ်။ဝိပဿနာဉာဏ်အဲ့ဒီလိုဖြစ်မှလည်းပဲမဉဏ်ပူဉဏ်လည်းဖြစ်နိုင်ပါတယ်လို့ဒီတုတ်တန်ကအဲ့ဒီအဓိပ္ပာယ်ပြပါတယ်ကွာ။ဒီလောက်ရှင်းလင်းတင်ပြရုံနဲ့တော့ပြိဋ္ဌာ နားမရှင်းနိုင်သေးပါဘူးသဘောမပေါက်နိုင်သေးပါဘူးဒါတော့သဘောပေါက်သွားဖို့ရအရေးကြီးပါတယ်ဒီနေ့တဏှာရလည်းပြည့်သွားပြီဆိုတော့ဆက်လက်ရှင်းလို့အချိန်မရှိတော့ပါဘူးနောက်နေ့မှာဒီတုတ်တန်ရဲ့ဆိုလိုရဲ့အတိတ်ပဲလေးကိုဥပမာဥမေးရနဲ့ပေါ့လေနှိုင်းရှင်ပြီးတော့ပြပါမယ်ဒီနေ့တော့ဒါပဲတော့ကြအောင်ဆိုပေါ့အာ